မနေ့ကယောဂီများကိုဣရိယာပဋ္ဌာပိုင်းရှုမှတ်ပုံတွေဘုန်းကြီးစပြီးဟောကြားခဲ့ဣရိယာပဋ္ဌာပိုင်းမှာကိစ္ဆတောဝါကိစ္ဆမိတိပဇာနာတိ ထီတော်ဝါထီတော်မိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဒီဣရိယာပု၄ပါးမှာများသောအားဖြင့်တရားအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းထိုင်ဣရိယာပုဂ္ဂိုလ်ပဲရှုပွားအားထုတ်ကြတယ် ဝိသုဒ္ဓိမေဒေါကတာမှာလည်းပဲဝိပဿနာကမ္မထာတရားအားထုတ်တဲ့အခါမှာတော့ထိုင်ဣရိယာပုဂ္ဂိုလ်ပရဏာထားပြီးဟောကြားပေးပါတယ်သို့တော်လည်းပဲဒီတတိပဋ္ဌာန်ဒေသနာတော်အရဣရိယာပုတ်၄ပါးရှိတဲ့အထက်ကတခြားဣရိယာပုတ်တွေမရှုရဘူးမရှုကောင်းဘူးလို့ဒီလိုဟောထားတာမရှိပါဘူး ဒီဣရိယာပုတ်၄ပါးစလုံးရှုနိုင်တယ်ဒီဣရိယာပုတ်၄ပါးစလုံးရှုတဲ့အတွက်တရားဓုတွေရနိုင်တယ်ဆိုတာဟောထားပြီးသားဒီတော့မြတ်သောအားဖြင့်ဒီမှာကိစ္ဆံတော်ဝါကိစ္ဆမိတိပ္ပဇာနာတိသွားတဲ့အမူအရာ ရှုမှတ်ရမယ်ဆိုတော့တချို့ဌာနတွေမှာဆိုရင်ဒီသွားတဲ့အမူအရာရှုမှတ်ဖို့ဆိုတာ မညွန်ကြားပါဘူးမိမိအိမ်မှာနေတယ်လို့ပဲသွားလာလှုပ်ရှားပြီးနေတယ်ဘာမှတတိ မရှိဘူးမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကအပ္ပမရိဏတံပါတိထသွားရမှလည်းမမေ့နဲ့ရရမှလည်းမမေ့နဲ့ထိုင်ရလျောင်းရမှလည်းမမေ့နဲ့စားရတောက်ရမှလည်းမမေ့နဲ့မြတ်စွာဘုရားမမေ့ အမြဲတမ်းအမှတ်ရနေရမယ်အမြဲတမ်းတတိရှိနေရမယ်လို့မြတ်စွာဘုရားဟောထားအဲ့ဒီဟောထားတဲ့အတိုင်းကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကတော့သွားတဲ့နေရာမှာလည်းပဲထိုင်ဣရိယာပုရှုမှတ်တယ်လို့ပဲတည်တည်ချာချာရိုးရိုးသေးသေးကို ရှုမှတ်စေခဲ့ပါလေဒါကြောင့်ဈဉ္ဉံဣရိယာပုနဲ့ရှုမှတ်တဲ့အခါကဏမှာဘုရားဟောထားတဲ့အတိုင်းကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိ သွားရင်သွားတယ်လို့ရှုသွားတယ်သွားတယ်သွားတယ်ရှုလို့ရတယ်တဲ့သွားနေတဲ့အမူအရာလေးကိုသိအောင်ရှုနေတဲ့ဒီလိုမှတိတ်ပြီးတော့သွားရတာဟာရှုမှတ်ရတာအားမရလို့ရှိရင်တဲ့မိမိရဲ့ညာခြေလေးလှမ်းလိုက်တဲ့အခါမှာညာလှမ်းတယ်ဘယ်ခြေလှမ်းလိုက်တဲ့အခါမှာဘယ်လှမ်းတယ်အဲဒီမှာညာခြေလှမ်းနေတာလဲသွားနေတာပဲဘယ်ခြေလှမ်းတယ်ဆိုတာလဲသွားနေတာပဲ အဲ့ဒီညာခြေပဲခြေလှမ်းနေပုံလေးကိုစိုက်ပြီးတော့ရှုတယ်အဲ့လိုသွားတဲ့အမူအရာကို ရှုတဲ့အခါမှာတော့ယောဂီပုဂ္ဂိုလ်ဟာထိမ့်သိရမှာနှစ်ခုပါတယ်အထူးအားဖြင့်ယောဂီပုဂ္ဂိုလ်ဟာမျက်စိကိုထိမ့်ရမယ်စက္ကုံတရေထုထိမ့်သိရမယ်ဈဉ္ဉံသွားပြီးရှုမှတ်နေတဲ့အခါမှာရှုမှတ်တိုင်းရှုမှတ်တိုင်းမှာစက္ကုံတရေလေးအထူးထိမ့်သိရမယ်ရှေ့၄တောင်ကမျက်လွှာလေးချတာနောက်လက် တွင်လန်းချင်းလည်းချမထားနဲ့လက်ကြီးရမ်းလည်းမသွားနဲ့အဲ့ဒီလက်ကလေးဟာရှေ့ကိုပိုက်ချင်ပိုက်တာထက်ကိုပိုက်ချင်ပိုက်တာနောက်ကိုပိုက်ချင်ပိုက်တာအဲ့ဒီမျက်စိနဲ့လက်ကိုအထူးထိန်ရမယ်အဲ့လိုလေအထက်ပိုင်းခန္ဓာကိုယ်လေးထိန်းထားလို့ငြိမ်းနေပြီဆိုရင်အောက်ပိုင်းလေးကိုပဲစိတ်ကလေးစိုက်ထားပြီးတော့ညာခြေလှမ်းလိုက်တာနဲ့ညာလှမ်းတယ်စိတ်မှတ်ကလေးနဲ့မှတ်လိုက်ပါးစပ်ကဆူဖို့မလို့ ဘယ်ခြေလှမ်းလိုက်တာနဲ့ဘယ်လှမ်းတယ်စိတ်မကလေးနဲ့မှတ်လိုက်ပါးစပ်ကအတန်တွဲဆိုဖို့မလိုဒါလေးကိုမိမိနိုင်နေလာပြီဘယ်နေရာသွားသွားဒီတလှမ်းတစ်ချက်မှတ်ကလေးကကပ်ပြီးအမြဲတမ်းမှတ်နိုင်နေပြီဆိုရင်တိုးမှန်ကြွားရင်ချားရင်တလန်းကိုနှစ်ချက်ကြွားလိုက်တာနဲ့ချနင်းလိုက်တာနဲ့နှစ်ချက်ကြွားရင်ချားရင်ကြွားရင်ချားရင် စောစောကတလန်းတစ်ချက်မှတ်နဲ့စာရင်နှစ်ချက်မှတ်ကြတော့နည်းနည်းလေးနှေးသွားယောဂီတတိရှိပါနည်းနည်းလေးနှေးသွားမှဒီနှစ်ချက်မှတ်လေးကိုကောင်းကောင်းမှတ်လို့မိတာပါလေအဲ့ဒီနှစ်ချက်မှတ်လေးကိုမိမိနိုင်နိုင်နည်းနည်းမှတ်နိုင်သွားပြီမှတ်မြဲသွားပြီဆိုရင်တိုးကြွားတယ်လှမ်းတယ်ချတယ်သုံးချက်မှတ်ကြွားလိုက်တာနဲ့ကြွားတယ်ဆိုတဲ့မှတ်စိတ်လေးတစ်ထပ်ထည့်ကြပြီစီ လှမ်းလိုက်တာနဲ့လှမ်းတယ်ဆိုတဲ့မှတ်စိတ်လေးတစ်ထပ်တည်းကြပါစေချနင်းလိုက်တာနဲ့ချတယ်ဆိုတဲ့မှတ်စိတ်လေးတစ်ထပ်တည်းကြပါစေအဲ့ဒီအမှတ်ကလေးတက်အောင်သေးသေးချာချာစူးစိုက်ပြီးတော့မှန်ဒါဟာဘုန်းကြီးတို့ယောဂီများရဲ့အကျမ်းစာအမှတ်ပဲဒီတဲ့ပို့ပြီးတော့အမှတ်တွေကောင်းပြီးတော့အမှတ်တွေစိတ်လာပြီဆိုတဲ့အခါကလည်းကြတော့6ချက်မှတ်လို့လေရတယ် ကြွတာရဲ့ဆွဲတာရဲ့လှမ်းတာရဲ့လွတ်တာရဲ့ချတာရဲ့နင်းတာရဲ့ဆိုပြီးတော့ကြွဆွဲလှမ်းလွတ်ချနင်းဆိုပြီးတော့အဲ့ဒီမှာ6ချက်တေချာစိတ်သိဆက်ဆက်မှတ်လို့ရသွားပြီဒီတဲ့ပို့ပြီးတော့တေချာစိတ်သိဆက်ဆက်မှတ်ချင်သေးတယ်ဆိုရင်ဘုန်းကြီးမှတ်နည်းတွေအကုန်လုံးပြောလိုက်မယ်ဒါမဟာစီဆရာတော်ဘုရားကြီးရဲ့နည်းတွေတချို့ကတရားအားထုတ်သွားတယ်တလားအားထုတ်လာတယ်ဘာနည်းမှမရခဲ့ဘူး စနစ်တကျအသေးစိတ်အမူအရာမှတ်ပုံတွေမရခဲ့အဲဒီမှာကြွတဲ့အခါမှာမကြွခင်ကြွကျင်စိတ်ကလေးတမာရီတိတ်အားကောင်းလာတဲ့ပုဂ္ဂိုလ်မှာစိတ်ကလေးကအရင်စဖြစ်ပေါ်လာကြွကျင်စိတ်ကလေးကအရင်ဖြတ်ဖြစ်ပေါ်လာတဲ့အတွက်ကြောင့်မို့ထင်ရှားတာတွေမှတ်ရမယ်ဆိုတဲ့အတိုင်းအဲ့ဒီကြွကျင်စိတ်ကလေးကိုပထမမှတ်ရကြွကျင်တယ်ကြွကျင်တယ်တစ်ချက်ဖြစ်ဖြစ်နှစ်ချက်ဖြစ်ဖြစ် နောက်မှတရွေချင်းတရွေချင်းမိမိဖနောင်လေးကြွလာပါလာတဲ့အခါမှာကြွရတယ်ကြွရတယ်တစ်ချက်တည်းဖြစ်ဖြစ်နှစ်ချက်ဖြစ်ဖြစ်မှရနောက်ရှေ့ကိုဒီလိုကြွပြီးတဲ့အခါကလည်းကြတော့ဟောလှမ်းခြင်းစိတ်လေးပထမဖြစ်ပါလေအဲ့လှမ်းခြင်းစိတ်လေးဖြစ်မှလှမ်းခြင်းလေလှမ်းခြင်းလေမှလည်းနောက်တရွေချင်းတရွေချင်းလွတ်ပြီးတော့ရှေ့ကိုလှမ်းလိုက်တဲ့အခါမှာလှမ်းနေလှမ်းနေ လှမ်းပြီးတဲ့အခါကျတော့ခြားခြင်းစိတ်လေးဖြစ်လာပြန်ရင်ခြားခြင်းနဲ့ခြားခြင်းနဲ့ခြားတော့မှခြားရခြားရဒီခြင်းစိတ်ကလေးတွေထင်ရှားရင်ထက်မှန်ရတယ်တကယ်လို့ခြင်းစိတ်တွေမထင်ရှားဘူးဆိုရင်တော့ကြွားရကြွားရနှစ်ချက်သို့မဟုတ်သုံးချက်ကြွားရဓမ္မဒီမှာ သုံးချက်သုံးချက်မှတ်သွားတယ်ကြွတာလေးကိုသုံးချက်ရှေ့ကိုလှမ်းလိုက်တဲ့ခါမှလည်းဒီတိုင်းပဲလှမ်းနေလှမ်းနေလှမ်းနေလှမ်းမှုလေးမဆုံးမချင်းချနင်းလိုက်တဲ့အခါမှာချမှုလေးမဆုံးမချင်းချတယ်ချတယ်ချတယ်အဲကျန်းနဲ့ထိတော့မှထိရဲ့အဲ့ဒီမှာ10ချက်လောက်ကောင်းကောင်းမှတ်သွားလို့ရပြန်တယ်ဒါတေချာစူးစူးဆိုင်ဆိုင်မှတ်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီလောက်ကိုမှတ်တယ် အဲ့လိုမှတ်နေပြီဆိုတဲ့အခါကျတော့သွားနေတဲ့ဈဉ္ညာသွားနေတဲ့အမှုရာဟာမြန်နေသလားနှေးနေသလားနှေးနေလေဖြည်းဖြည်းနှေးနေလေအဲ့ဒီကကြတော့မှသူ့ရဲ့တဘာဝလက္ခဏာတွေကောင်းကောင်းကြီးသိတာတကယ်တော့ဖြင့်ဘုန်းကြီးတို့ယောဂီများဒီတိပဋ္ဌာန်သုတ်တံဒေသနာတော်မှာ ဘာနဲ့ဥမာပေးပြီးတော့ဒီမှာသွားမှုကိုဘာနဲ့ဥမာပေးပြီးတော့ဟောထားတယ်လေဆိုတော့လှဲနဲ့ဥမာပေးပြီးတော့ဟောထားတယ်ယထာပန္နာတကတံကိစ္စတိတကတံဒိဋ္ဌတိတိဝုစတိတဲ့နာဇာကိစီတကတနာမကိစ္ဆန္တံဒိဋ္ဌန္တံဝါအတိသတ္တရောပါဏာဂောနိယောစိတဝါစေကိမိတာရတိစေကိမိတာရထိမိ ပါစင်တေတကတံခိစတိတကတံဒိဋ္ဌတိတိဝဟရထမေဝဟောတိပနာဥပမာအားဖြင့်ပြရလျင်တကတံခိစတိတကတံဒိဋ္ဌတိလှဲသွားနေသည်လှဲရနေသည်ဟုဟောစတိလူအများက ပြောဆိုအပ်ပါ၏လှဲကြီးကိုလှမ်းကြည့်လိုက်ဟောဟိုမှာလှဲကြီးရနေသွားနေတာမြင်လေဟိုမှာလှဲကြီးသွားနေတယ် ဒါကြောင့်တကတံကိစ္စတိတကတံကိစ္စတိတကတံဒိဋ္ဌတိလှဲ့သွားနေသည်လှဲ့ရနေသည်ဟုဟောစတိလူအများက ပြောဆိုအပ်ပါပေ၏ကိစ္စတံဝါဒိဋ္ဌတံဝါသူအလိုလိုသွားတတ်ရတတ်သောကိစ္စတကတနာမတစုံတခုသောလှဲ့မြည်သည်နတ်အတ္တိမရှိပါချေလှဲ့ကြီးကသူအလိုလိုသွားလို့ရရလားမရဘူး သူ့ရဲ့လိုလိုသွားလို့မရတာကိုဘုန်းကြီးတို့အများကဟိုမှာလှဲနဲ့နွားနဲ့ရှင်ပြီးသွားနေရင်နွားသွားနေတယ်မပြောဟိုမှာလှဲကြီးသွားနေတယ်လှဲကြီးသွားနေတယ်ဒီလိုပြောကြတယ်ဒါကြောင့်ဒီမှာလည်းပဲဥပမာလေးနဲ့လူကြီးသွားနေတာဒီခန္ဓာကိုယ်ကြီးသွားနေတာကိုဥပမာလေးနဲ့မြတ်စွာဘုရားကဟောတာအထက်ကရာဆရာများက ဖွင့်ပြီးတော့ပြထားတာဇာတာရောပဏ္ဏဂောနိယောစိတဝါစေကံမိတာရထိမိ ပါဇင်တိတကတံကိစ္စတိတကတံဒိဋ္ဌတိတိဝဟာရထအမိဝဟောတိပဏ္ဏအမှန်အဖြစ်မူကားဇတ္တရောဂောနိယောစိတဝါလေးကောင်သောနွားတို့ကို ရှင်တက်၍အခုတော့ဘုန်းကြီးတို့ဒီမှာနွားနှစ်ကောင်ပဲတက်တာပါဒီမှာတော့ဖြင့်ဒီမှာသူဥပမာလေးနဲ့ဒီမှာဝါယောဓာတ်နဲ့ဓာတ်နဲ့ပြောခြင်းလို့ဇတ္တရောဂောနိယောစိတဝါလေးကောင်သောနွားတို့ကိုရှင်တက်၍ စေကံမိတာရထိမိပါစဉ်တေမောင်းနှင်တတ်သောလှေသမားကမောင်းနှင်လျင်တကတံခိစတိတကတံဒိဋ္ဌတိလှေသွားနေသည်လှေရနေသည်ဟုဟောဟာရထမေဝပြောဆိုယုံမြတာဟောတိယတ္ထဖြစ်တဲ့ကဲ့သို့နွားနဲ့လှဲကိုတက်ပြီးတော့မောင်းနဲ့တက်တဲ့လှဲသမားကမောင်းရင်နွားတွေသွားတဲ့အခါမှာ အဲ့ဒီကြတော့မှဟိုမှာသွားနေတာကြီးကိုလူများကဟိုမှာလှဲသွားနေတယ်လှဲသွားနေတယ်ဟိုမှာလှဲကြီးရထားတယ်စသည်ဖြင့်ဝါရထမေဝဟောတိတဲ့ဒီလိုပြောဆိုရုံမျှပါပဲတဲ့ဧဝမေဝဣနိမေချာနာတုပင်လျင်ပါဇနိယဧဝမေဝဣနိမေချာနာတုပင်လျင်ပါဇနိယထေနာ မောင်းနှင့်အသွာစီအသောအနှစ်ကြောင့် ကာယောဟောရိယုတ်ခန္ဓာကိုကြည်သည်တကတံဝိယလှဲနှင့်တူပါ၏ဟောရိကိုကာယာကြီးကဘာနဲ့တူတယ်လဲဒီမှာဥပမာလေးပေးလိုက်ပြီဟိုမှာခန္ဓာကိုယ်ကာယကြီးဟာလင်းနေတူတယ်ကာယောဟောဤခန္ဓာကိုယ်ကာယကြီးသည်ကတကတံဝိယလင်းနေတူပါပေ၏စိတ်တဇဝါတံ သွားလိုရန်လိုထိုင်လိုလျောင်းလိုသောစိတ်ကြောင့်ဖြစ်သော တောင့်တင်းလှုပ်ရှားမှုဝါယောဓာတ်သည်ဂောနာဝိယနွားနှင့်တူပါ၏စိတ်ကြောင့်ဖြစ်သောတွန်းကန်တောင့်တင်းလှုပ်ရှားမှုဆိုတဲ့ဝါယောဓာတ်ဟာနွားနှင့်တူတယ်။ဘာနဲ့တူသလဲ။ဝါယောဓာတ်ကတော့ဖြင့်နွားနှင့်တူတယ်တဲ့ နောက်တာရတိဝိယစိတ်တံစိတ်တံသွားလိုရလိုထိုင်လိုလျောင်းလိုသောစိတ်သည်တာရတိဝိယလှဲမောင်းတမန်နှင့်တူပါ၏သွားလိုရလိုထိုင်လိုလျောင်းလိုတဲ့စိတ်ကဘာနဲ့တူသလဲညီလှဲမောင်းတမန်နဲ့တူတယ်သို့သောကဒီမှာလေကြီးရက်တာတယ်လေကြီးသွားနေတယ်ဆိုတာတကယ်တော့လေကြီးကသွားလို့သူ့အလိုလိုမသွားတတ်ဘူး မောင်းတဲ့ပုဂ္ဂိုလ်ကမောင်းသမားကမောင်းတော့နွားတွေကသွားအဲ့ဒီနွားတွေသွားနေတာကိုဟိုမှာလှည့်ကြီးသွားတယ်လှည့်ကြီးသွားတယ်ခေါ်တယ်အခုလက်ဒီတိုင်းပဲစိတ်ကသွားခြင်းလို့စိတ်တစ္ဆဝါယောဓာတ်တွေတွန့်ကံမှုတတ္တိထူကြောင်ဟောဟောဒီခန္ဓာကိုယ်ကြီးရှိကိုသွားနေတာဒါလေးကိုအခုဒီမှာလဲနေတဲ့ဥပမာဟောဒီခန္ဓာကိုယ်ကြီးကလဲနေဒူးတဲ့ဝါယောဓာတ်ကနွားနဲ့ဒူးတဲ့ သွားလို့ရလို့ထိုင်လို့လျှောင်းလို့တဲ့စိတ်ကတော့လှဲမောင်သမားနဲ့တူတယ်။ဒါကြောင့်ကိစ္ဆာမိတိစိတ်တွေသွားမြည်စသည်ဖြင့်ကြံသောစိတ်ဖြစ်ပေါ်လာလျင်ကိစ္ဆာမိတိစိတ်တွေဥပ္ပန်နေသွားမြည်ဟုကြံစီသောစိတ်ဖြစ်ပေါ်လာလျင်ဝါယောဓာတုတောင့်တင်းလှုပ်ရှားမှုဝါယောဓာတ်သည်ဝိညာတေဇနနမာနာဥပ္ပစ္စတိဇနယမာနာဥပ္ပစ္စတိ တွန်းဆောင်လှုပ်ရှားမှုတတ္တိထုကိုဖြစ်လျက်ဖြစ်ပေါ်စေ၏ဘုန်းကြီးတို့စိတ်ကသွားမယ်လို့စိတ်ကြံလေးဖြစ်လိုက်တယ်စိတ်လေးဖြစ်လိုက်တယ်ဆိုရင်ပဲဝါယောဓာတ်ရဲ့တွန်းကံမှုတတ္တိထုတွေဖြစ်အဲ့ဒီတွန်းဆောင်လှုပ်တားမှုတတ္တိအထုတွေကြောင့်စိတ်တကရိယဝါယောဓာတုဝိဖာရိနာစိတ်ကပြုတ်အပ်သောတောင့်တင်းလှုပ်ရှားမှု၏ပြန့်နှံ့လှုပ်ရှားခြင်းကြောင့် ကမနာဒီနီသွားမှုစသည်တို့သည်ပဝတ္တတိဖြစ်ပေါ်ကုန်၏စိတ်ကသွားခြင်းလို့စိတ်တစဝါယောတတ္တရဲ့တွန်းဆောင်မှုတတ္တိထူကြောင့်ဒီယုတ်ကိုကြီးဟာရှေ့ကိုတရွေချင်းတရွေချင်းရွေရွေရွေရွေပြီးတော့မသွားပြီဘူးလားဗျာအေးဒါကြောင့်မူဒီမှာစိတ်ကသွားခြင်းတော့ယုတ်ကြီးသွားတယ်စိတ်ကသွားခြင်းတော့ဘာကြီးသွားတယ်ယုတ်ကြီးသွားတယ်ဟိုမှာလေးပဲကြည့်လေ လှဲကြီးကသူ့အလိုလိုသွားလို့မရဘူးနွားနဲ့တက်တက်ထားလို့လှဲမောင်းသမားကမောင်းတတ်တဲ့ပုဂ္ဂိုလ်လူကမောင်းလိုက်တယ်မောင်းလိုက်တဲ့အခါသွားနေတာကနွားကြီးနွားတွေက ရှေ့ကသွားဘယ်သူသွားလဲအေးနွားတွေသွားနေတယ်အဲ့ဒီဟာကိုပဲလူအများကဘာသွားတယ်လို့ပြောတယ်လဲသွားတယ်လို့ပြောနေတာအခုလည်းပဲဒီတိုင်းပဲလူသွားတယ်ဘယ်သူသွားတယ်ပြောနေတာတကယ်တော့ဖြင့်ရုပ်ကြီးသွားနေတာဘယ်သူသွားနေတာလဲ ဘသူကသွားခြင်းလို့အေးစိတ်ဆိုတဲ့နံလေးကသွားခြင်းလို့ယုတ်ကြီးကသွားတာဒါကြောင့်ဥပမာမူလဲနှင့်လူရှင်ယူဆက်၍ကြည်တဲ့ဒီမှာဥပမာလေးပေးထားတာဘုန်းကြီးတို့သွားတဲ့အခါမှာမိမိတို့သွားတဲ့အခါမှာငါသွားတယ်သူသွားတယ်ယောက်ျားသွားတယ်မိန်းမသွားတယ်ဒီလိုခေါ်နေကြတာတကယ်တမ်းကျတော့စောစောကလဲနဲ့ဥပမာအတိုင်းပဲနွားကသွားနေတာလဲကသွားတတ်တာမဟုတ်ဘူးနွားကြီးသွားလို့လဲကြီးကပါသွားတာ လူကမောင်းတတ်တဲ့ပုဂ္ဂိုလ်ကမောင်းလို့နွားကသွားတယ်နွားသွားတဲ့အတွက်ကြောင့်လှည့်သွားတယ်ခေါ်ရတယ်အခုလည်းပဲစိတ်ကသွားခြင်းလို့ဟောဒီရုပ်ခန္ဓာကိုယ်ကြီးကသွားတယ်ဒါကိုယောက်ျားသွားတယ်မိန်းမသွားတယ်လို့ခေါ်တယ်တကယ်သွားနေတာကတော့ရုပ်ကြီးသွားနေတာဘသူကသွားခြင်းလို့စိတ်ဆိုတဲ့နံလေးကသွားခြင်းလို့ကဲဒါလေးကိုဥပမာဥပမေယလေးစัจကြည့်အောင်ဥပမာမူလဲနှင့်လူရှင်ယူဆက်၍ကြည် ဥပမာမူလဲနှင့်လူရှင်ယူဆက်၍ကြည်ဆိုကြည့်လိုက်ကိုနှင်လှဲထား လေးနှင်းနွားလူကားစိတ်မှတ်ပြီးကိုနှင်းလဲထလေးနှင်းနွားလူကားစိတ်မှတ်ပြီးဆိုကြည့်လိုက် ဟောဒီခန္ဓာကိုယ်ကြီးနဲ့လဲဒီမှာဥပမာဝိမေယစัจကြည့်လိုက်လေးဆိုတဲ့ဝါရောနဲ့ဟိုကနွားစัจကြည့်လိုက်တွဲထားဟောဒီဒီမှာဟောဒီလူကစိတ်လင်မောင်သမားနဲ့စိတ်နဲ့အဲ့ဒီမှာသွားတွေ့တွေ့ထားတယ်။ဒါကြောင့်ကိုနှင့်လှဲထားလေးနှင့်နွားလူကစိတ်မှတ်ပြီတဲ့။နောက်အဲ့ဒီမှာလှဲရေးကိုမောင်းတော့ဘသူကမောင်းတယ်။နွားတွေကိုမောင်းတော့လူကမောင်းတယ် လူကမောင်းလိုက်တော့ယုံသွားတာကလှဲကယုံတာလားနွားကယုံတာလားအေးနွားကယုံသွားတာကို အများအခေါ်ဝအသုံးနှုတ်ကြတော့လှဲကြီးသွားတယ်ဟိုမှာလှဲကြီးသွားနေတယ်လို့ပြောတာဒါကြောင့်လူကမောင်းတုံနွားကယုံသုံးနှုံလှဲသွားဤတဲ့ကေတန်လေးဆိုလိုက်လူကမောင်းတုံနွားကယုံသုံးနှုံလှဲသွားဤ လူကမောင်းတုံးနွားကယုံသုံးနှုံးလှည့်သွား၏ဆိုလိုက်လူကမောင်းတုံးနွားကယုံသုံးနှုံးလှည့်သွား၏လူကမောင်းတုံး အေးသွားနေတာကနွားကသွားတာဘသူကမောင်းလို့လဲလူကမောင်းလို့ဒါကိုအများကလှကြီးသွားတယ်ပြောတယ်အခုဒီမှာလည်းပဲဟောဒီမှာမိမိတို့သွားနေတဲ့အခါမှာလည်းဟိုမှာယောက်ျားသွားတယ်မိန်းမသွားတယ်ခေါ်ကြတယ်တကယ်တော့ဖြင့်စိတ်ကသွားခြင်းလို့စိတ်သွားခြင်းလို့လေတွေစိတ်တစ္ဆဝါယောဓာတ်တွေရဲ့ဆောင်ရွှေ့မှုကြောင့်ဟောက်မှာလူကြီးသွားတယ်လို့ခေါ်ရတာဆိုလိုက်စိတ်သွားခြင်း၍စိတ်သွားခြင်း၍လေဆောင်ရွှေ့ ခေါ်လေလူသွား၏ခေါ်လေလူသွား၏စိတ်သွားခြင်း၍စိတ်သွားခြင်း၍လေးဆောင်၍လေးဆောင်၍ခေါ်လေလူသွား၏ခေါ်လေလူသွား၏ဆိုလိုက် ဒီစိတ်ကသွားခြင်းတဲ့အတွက်ကြောင့်စိတ်တဆက်ဝါယောဓာတ်တွေတွန်းဆောင်မှုကြောင့်ရှေ့ကိုရွေ့ရွေ့သွားနေတာကိုဟိုမှာလူကြီးသွားနေတယ်ဟိုမှာယောက်ျားသွားနေတယ်မိန်းမသွားနေတယ်ငါသွားတယ်သူသွားတယ်ခွတ်ဆိုးနေကြတယ်တကယ်တမ်းသွားနေတာကတော့သွားနေတဲ့အမှုအရာရုပ်ကလေးနဲ့သိမှုဆိုတဲ့နံလေးဒါပဲနှစ်ခုပဲနှစ်ခုတည်းပဲစိတ်နံလေးကသွားခြင်းနဲ့ယုတ်ကြည် တွေ့ချင်းတွေ့ချင်းသွားနေတယ်ဒါနှစ်ခုတည်းပဲဒါကြောင့်သွားတဲ့မူရာသိမှုဟာကွဲကညံနှင့်သည်ယောဂီရဲ့ညံနဲ့သိရမှာဒါပဲသွားနေတဲ့အမူရာလေးကတတ်တတ်သိနေတာလေးကတတ်တတ်သွားနေတဲ့အမူအရာလေးကယုတ်သိနေတာလေးကနံစောစောကပြောတယ်ဟိုမှာနွားကသွားနေတယ်ဘသူကမောင်းတာလဲလူကမောင်းတယ်လူကမောင်းလို့နွားသွားဒါကိုလှဲသွားတယ်လို့ခေါ်တယ် အခုလည်းပဲဒီမှာသွားတဲ့ခါမှာစိတ်ကသွားခြင်းနဲ့သွားခြင်းလို့ယုတ်ကြီးကသွားတယ်ဒါကိုလူသွားနေတယ်ဘသူသွားနေတယ်ခေါ်တယ်ဟိုမှာဘုံကြီးသွားနေတယ်ဟိုမှာကိုရင်လေးတွေသွားနေတယ်ခေါ်တယ်တကယ်တော့သွားနေတာဟာယုံနာမယ်ဟုတ်တယ်မို့လားဒါကြောင့်မို့သွားတဲ့မူရာတိမှုဟာကွဲကညာနှင့်သည်သွားတဲ့မူရာ တိမှုဟာကွဲကညံနှင့်သည်သွားနေတဲ့အမူအရာလေးကတတ္တနောက်ကနေရှုပြီးသိနေတာလေးကတတ္တဘယ်နှခုလဲ နှစ်ခုနော်သွားနေတာလေးကယုတ်တိနေတာလေးကနာဟိုတုန်းကတော့သွားနေတာလဲငါပဲတိနေတာကလည်းဘသူတော့ငါပဲတခုတည်းပဲလို့ထင်တယ်အခုသေချာကြည့်တော့သွားနေတာလေးကသူဟာသူတတ်တတ်တိနေတဲ့စိတ်ကလေးကတတ်တတ်နှစ်ခုသွားနေတာလေးကယုတ်တိနေတာလေးကနာအဲ့လိုကွဲတိတာကိုနာနဲ့ယုတ်ကိုကွဲတိတယ်ဘာကိုနဲ့ပါကိုကွဲတိတယ် နာနဲ့ယုတ်ကိုကွဲသိပြီဆိုတော့အဲ့ဒီလိုနာနဲ့ယုတ်သိတဲ့အသည့်ဟာအမှန်သီလားအမှားသီလားအမှန်သီသိသွားရင်အမှားဒိဋ္ဌိမစင်ဘူးလားတတန္တရာလုံးကဆွဲလာတဲ့သွားနေတာငါပဲယောက်ျားပဲမိန်းမပဲသူပဲဆိုတဲ့အစွဲတွေရှိသေးရဲ့လားမရှိတော့ဘူးဘာကြောင့်မရှိတာလဲအမှန်သိသိလို့အမှားသိတွေပျောက်သွားတာအမှန်သိတာနဲ့အမှားသိအမှားဒိဋ္ဌိတွေမစင်ပေဘူးလားဗျာ ဒါရက်နေရင်လားသွားနေရင်လားသွားနေရင်အလကားနေရင်သိတာလားရှုမှတ်လို့သိတာလားရှုမှတ်ရင်နဲ့သိသွားတာဒါကြောင့်မို့ဒီမှာကျမ်းဂန်များမှာနာဝါမာလူတာဝေကေနဇိယာဝေကေနတေဇနံတဲ့ယထာယာတိတထာကာယောယာတိဝါတာဟတောအယံနာဝါရွတ်တိုက်သွားသောလေသည် မာလူတဝေကေနာလေဟုံကြောင့်ယာတိယထာသွားတကဲ့သို့၎င်းဘုန်းကြီးတို့လှေဟာရွက်တိုင်လေးလွှင့်ပြီးတော့ထားလိုက်မယ်ဆိုရင် လေတိုက်လိုက်လို့ရှိရင်အရှိကလေလာရင်အဲ့ဒီလှေလေးဘယ်ကိုသွားမလဲအနောက်ကိုသွားတယ်ဘသူကြောင့်သွားရတာလေကြောင့်သွားတာသူ့အလိုလိုသွားတာမဟုတ်ဘူးရွက်တိုင်လေးထောင်ပြီးတော့ရွက်တိုက်ထားတဲ့လှေလေးဟာအဲ့ဒီမှာလေကတိုက်လိုက်ပြီဆိုရင် အရှိကလေတိုင်းလိုက်ရင်အနောက်ကိုသွားတယ်အနောက်ကလေတိုင်းလိုက်ရင်အရှိကိုသွားတယ်ဒါကြောင့်လေရဲ့အဟုန်ကြောင့်သွားတာနာဝါရွက်တိုက်သွားသောလေသည်မာလုတဝေကေနလေအဟုန်ကြောင့်ယာတိယထာသွားတဲ့ကဲ့သို့၎င်းဒေဇနံမြာတိဇိယဝေကိနာလေချိုဤအဟုံကြောင့်ယာတိယထာသွားတဲ့ကဲ့သို့၎င်းဘုန်းကြီးတို့မြားလေးပေါ်မှာတင်ပြီးတော့ချိန်ပြီးတော့မြားပြစ်လိုက်တဲ့အခါကဏ္ဍကြတော့ဒီတိုင်ပြစ်လို့မရဘူး လေးကျိုးနဲ့ဆွဲတင်ပြီးတော့မှအဲ့ဒီလေးကျိုးရဲ့အဟုန်ကြောင့်မြားဟာရှေ့ကိုသွားရတယ်လေးကျိုးအဟုန်မရှိရင်ဒီမြားတံဟာရှေ့ကိုသွားနိုင်ပါမလားဒီလေးကျိုးရဲ့အဟုန်ကြောင့်မြားဟာသွားတယ်လို့တဲ့တတ္ထထိုနိမချာလာတုသလင်အယံကာယော ဟောရိယုတ်ကိုကြီးသည်ဝါတာဟတော စိတ်တစားလေကတိုက်ခတ်အပ်သည်ဖြစ်၍ယာတိသွားပေ၏ဒီရုပ်ကိုယ်ကြီးဟာစိတ်တစားဝါရောစိတ်တစားလေကတွန်းဆောင်မှုကြောင့်ဒီရုပ်ကိုယ်ကြီးဘာဖြစ်ရလဲသွားရတယ်တကယ်လို့များယောဂီပုဂ္ဂိုလ်များလေဖြတ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးသွားလို့ရသေးလားဒါလေးတတိရှိနော်အခုဒီမှာလှေဟာလဲရွက်တိုင်လေးနဲ့ထူထားတဲ့လှေဟာလဲလေရဲ့အဟုန်ကြောင့်ဒီလှေလေးသွားရတယ် မြားတံဟာလည်းပဲလေးကျိုးရဲ့အဟုန်ကြောင့်မြားဆံလေးရှိကိုပြေးတယ်လူတွေဟာလည်းပဲစိတ်တဇဝါယောဆိုတဲ့လေဓာတ်ကြောင့်သွားတယ်ဟုတ်တယ်မို့လားလေဓာတ်တံမရှိလို့ရှိရင်လေသာပြတ်နေပြီလေပြတ်နေပြီဆိုတဲ့ပုဂ္ဂိုလ်သွားလို့ရသေးရဲ့လားမရတော့ဘူးဒါကြောင့်မို့ဝါယောဓာတ်ရဲ့အဟုန်ကြောင့်သွားနေတာတွန်းဆောင်မှုကြောင့်ဒါတင်လားဆိုတော့ယန္တံသုတ်တံဝသေနေဝစိတ်တသုတ်တံဝသေနိဒံတဲ့ ပယုတ်တာကာယယန္တာပိယတ္တယာတိထာတိနိတိတတိတဲ့ယန္တံယန္တရာဆက်ယုတ်သည်သုဒ္ဓဝတိနေဝဆက်ကြိုးဤအစွမ်းကပယုတ်တံလှုံ့ဆောအပ်သည်ဖြစ်၍ယာတိဤဝသွားတကဲ့သို့၎င်းယန္တရာဆက်ယုတ်ကလေးတွေကြတော့ကြိုးရဲ့အစွမ်းကြောင့်လှုပ်ရှားသွားလာနေရတယ်ပယုတ်ကလေးဟာကြိုးတာတတ်မထားလို့ရှိရင် သွားလို့ရပါမလား ဓမ္မမဟုတ်ဆက်ကလေးနဲ့တက်ပြီးတော့ဆက်ကလေးနှို့မထားရင်သွားလို့ရပါမလားမရဘူးဒါကြောင့်ယန္တန်ယန္တရားဆက်ရုပ်သည်တဲ့သုဒ္ဓဝတိနေဝစေကျိုးရေစွမ်းကပယုတ်တံလှုံ့ဆော်အပ်သည်ဖြစ်၍ယာတိဧဝသွားတဲ့ကဲ့သို့ဣဒံကာယယန္တံပိဤယုတ်ကိုဒီဟုသောယန္တရားဆက်ယုတ်ကြည်သည်လီဒီယုတ်ကိုကြီးဟာလေယန္တရားဆက်ယုတ်ကြည်တဲ့အတူတူပဲတဲ့ဣဒံကာယယန္တံပိဤယုတ်ကိုဒီဟုသောယန္တရားဆက်ယုတ်ကြည်သည်လီ စိတ်တသုဒ္ဓဝတိနေဝတိနစိတ်ဒီဟုသောကြိုးဤအစွမ်းကပယုတ်တံလှုံ့ဆော်အပ်သည်ဖြစ်၍ယာတိသွားလဲသွားဤထာတိယလဲယဤနိတိရတိထိုင်လဲထိုင်ဤတယတိလျောင်းလဲလျောင်းဤတဲ့ဟောဒီယုတ်ကိုကြီးဟာလည်းပင်စိတ်တသုဒ္ဓဝတိနေဝစိတ်ဒီဟုသောကြိုးဤအစွမ်းကပယုတ်တံလှုံ့ဆော်အပ်သည်ဖြစ်၍ယာတိသွားတယ်ထာတိရက်တယ် နေတရတိထိုင်တယ်တယတိအိတ်တယ်ယောဂီပုဂ္ဂိုလ်များဒီစိတ်ကလေးကသွားခြင်းတော့ယုတ်ကြီးပါဖြစ်လေသွားတယ်ဒီစိတ်ကလေးကထိုင်ခြင်းတော့ယုတ်ကြီးပါဖြစ်လေစိတ်ကလေးကရက်ခြင်းတော့ယုတ်ကြီးပါဖြစ်လေစိတ်ကအိတ်ခြင်းပြီဆိုတော့ဒီယုတ်ကြီးကဘာလုပ်လဲမရတာဒီစိတ်ရဲ့အစွမ်းတတ္တိကြောင့်ဒီယုတ်ကြီးဟာသွားလဲသွားတယ်ထိုင်လဲထိုင်တယ်ရက်လဲရက်တယ်အိတ်လဲအိတ်တယ်ဒါကြောင့်သွားလို့ရက်လို့ထိုင်နေလို့အိတ်လို့ပါတဲ့ စိတ်ဟုသည်တဲ့သွားခြင်းနာလဲစိတ်ရက်ခြင်းနာလဲစိတ်ထိုင်ခြင်းနာလဲစိတ်အိတ်ခြင်းနာလဲစိတ်ယောဂီပုဂ္ဂိုလ်တို့ဟောဒီစိတ်ဆိုတဲ့နံတရားလေးကသခင်မြတ်ဒီယုတ်ကြီးကကြွမဲဒီယုတ်ကြီးကကြွမဲစိတ်လေးခိုင်းသည်မြတ်ဒီယုတ်ကြီးဘာလုပ်နေရလဲအကုန်လိုက်လုပ်နေရတယ်ထိုင်ခြင်းပြီဆိုထိုင်ပေးရတယ်ရက်ခြင်းပြီဆိုရက်ပေးရတယ်သွားခြင်းပြီဆိုသွားပေးရတယ်အိတ်ခြင်းပြီဆိုအိတ်ပေးရရေချိုးခြင်းပြီဆိုရင်လည်းဘာဖြစ်လဲ စားလိုက်တာစားခြင်းပြီဆိုရင်လည်းမလုပ်ရလေစားရတာပဲဒါစိတ်ခိုင်းသမျှဒီယုတ်ကြီးလုပ်ရတာဆိုတော့စိတ်ကသခင်စိတ်ဆိုတဲ့နံလေးကသခင်ဟောဒီယုတ်ကြီးကပါလဲနံသခင်တွေစိတ်ခိုင်းလေရုပ်တွေလုပ်ရသည်တဲ့ဒီစိတ်ဆိုတဲ့နံလေးဟာသခင်ပဲယုတ်ကြီးကကြုံပဲဘုန်းကြီးတို့ယောဂီများခုတိမကြည့်ပါလားစိတ်တသုဒ္ဓဝသေနေဝစိတ်ဒီဟူသောကြိုးရည်စွမ်းကြောင့် ပယုတ်တံလှုပ်ဆောင်အပ်သည်ဖြစ်၍ယာတိဟောဒီခန္ဓာကိုယ်ကြီးသွားလဲသွားရတယ်တဲ့ထာတိရက်လဲရရတယ်တဲ့နေတိရတိထိုင်ဆိုလဲထိုင်ရတယ်တဲ့တယတိအိတ်ဆိုရင်လဲအိတ်ရတယ်တဲ့ဒါကြောင့်စိတ်ခိုင်းသမျှဟောဒီရုပ်ကိုယ်ကြီးလုံနေရတာအဲ့ဒီစိတ်လေးစိတ်ဆိုတဲ့နန္တရားလေးခိုင်းတာကိုယောဂီတို့ကများသောအားဖြင့်ပုထုဇဉ်ပုဂ္ဂိုလ်တို့ကငါကသွားခြင်းနဲ့ငါထိုင်ခြင်းနဲ့ငါအိတ်ခြင်းနဲ့ဆိုပြီးတော့ငါအနေအားဖြင့်သွားပြီးတော့ စွဲမှားနေတာတကယ်တော့ပြင်ငါလားစိတ်နံလေးလားစိတ်နံလေးအဲ့ဒီနန္တရားလေးနန္တရားလေးခိုင်းသမျှဒီယုတ်ကြီးကလုံနေရတာငါလုံရတာမဟုတ်ဘူးဘယ်သူလုံနေရတာလဲယုတ်ကြီးကလုံနေရတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများခုသွားတဲ့အခါမှာလည်းပဲတေချာလေးကိုယ့်အကိုတတိဆိုင်တေချာတတိဆိုင်ပြီလို့သူ့ရဲ့တဘာဝလေးကိုသိလာပြီဆိုရင်ငါဆိုတာလုံးဝမရှိတော့ဘူး ငါဆိုတာကိုလုံးဝမရှိတော့ဘူးသဘောမြင်လိုက်တာနဲ့ပဲငါဆိုတဲ့အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိလုံးဝပျောက်သွားပြီသူ့ဟာသူစိတ်လေးကသွားခြင်းနဲ့ဟောဒီယုတ်ကြီးကရွေ့ပြီးသွားနေတယ်အဲဒီမှာသူ့ရဲ့သဘောလေးကြီးတဲ့ပဲတွန်းကန်တဲ့တတ္တိသဘောလေးလေးတဲ့သဘောလေးပေါ့တဲ့သဘောလေးရွေ့တဲ့သဘောလေးဒီသဘောလေးတည်ကြီးတဲ့သိနာလိမ့်မယ်အဲလိုသိလာဖို့ရအတွက်ယောဂီပုဂ္ဂိုလ်ဟာရှုတဲ့ခံမှာဈဉ္ညာရှုမှတ်ပြီဆိုရင်တမန်ကရှံကလေးမရှုနဲ့ တေးသေးချာချာလေးဘုန်းကြီးတို့ယောဂီများတေးချာစူးစိုက်ပြီးတော့ရှုဖို့ရမလိုဘူးလားဒါကြောင့်မို့အဲ့ဒီဈဉ္ဉံလေးကိုတချို့ကတမန်ကရှံကပဲဈဉ္ဉံရှုမှနေုံနဲ့တရားရတယ်မထင်ဘူးတရားထိုင်မှရတယ်ထင်တာတကယ်တော့ဈဉ္ဉံလျှောက်ရင်းလေတရားမရဘူးလားမနေ့ကဘုန်းကြီးတို့သူပတ္တပရပိုက်ကြီးဟာထိုင်ပြီးရှုမှတ်ရင်းနဲ့ယဟန္တာဖြစ်တာလားဈဉ္ဉံရှုမှတ်ရင်းနဲ့ယဟန္တာဖြစ်တာလားဈဉ္ဉံရှုမှတ်ရင်းနဲ့ယဟန္တာဖြစ်သွားတာနော် သေချာတတိထားကြည့်ဘုန်းကြီးတို့ဥမာသောနာဆိုတဲ့ထေရီမာကြီးသောနာထေရီမာကြီးဟာသာသမီများရဲ့စွန့်ပြစ်မှုကိုခံရလို့ဘိက္ခုနီမာကျောင်းမှာသွားမိခိုးတယ်ဘိက္ခုနီမာများကနေပြီးတော့အဲ့ဒီမှာအဲ့ဒီသောနာဆိုတဲ့အမျိုးသမီးကြီးကိုဘိက္ခုနီမာပြုတ်လုပ်ပေးလိုက်တယ်ပြုတ်လုပ်ပြီးတော့ဩငါမှသာသမီတွေကနေတောင်စွန့်ပြစ်ထားတယ်ဆွေမတော်မျိုးမဆက်တော်စရာကိုယုံကောင်းတင်ကစပြီးအကုန်လုံးရှော့ကြံနေပို့ကြံနေတိုက်တပြည့်စီတွေလှဲ ဘေကုဏီမမယားရဲ့ဝေယဝဆဟူသမျှကိုအာလုံးဆောင်ရွက်ပေးတယ်အဲလိုဆောင်ရွက်ပေးပြီးတော့ညအချိန်ဘေကုဏီမမယားအာလုံးညမှာအိပ်ဆက်ပြီးဆိုတဲ့အချိန်ကြမှာသူဟာဈဉ္ညာလျှောက်ပြီးတရားရှုမှတ်တယ်ဘယ်လိုတရားရှုမှတ်တယ်ဈဉ္ညာလျှောက်ပြီးတရားရှုမှတ်တယ်အဲ့ဒီမှာကြောင်းပေါ်မှာရှုမှတ်လို့ရှိရင်မိမိရဲ့ခြေနှင်းတန်လေးဟာ တခြားအိပ်ဆက်နေတဲ့ဘိက္ခုနီမများအတွက်အနှောက်အယှက်ဖြစ်မှာဆိုလို့အေးအေးပြက်မှာဆိုလို့ကျောင်းပေါ်မှာဈဉ္ညာမလျှောက်ဖဲနဲ့အဲ့ဒီမှာကျောင်းရဲ့အောက်မှာဆင်းပြီးဈဉ္ညာလျှောက်တယ်။အဲ့လိုဈဉ္ညာလျှောက်တဲ့အခါကျောင်းအောက်ဆိုတော့ရှေ့ကကျောင်းကြီးတွေဟာတိုင်နေဟာအများကြီးပဲ။နောက်ပြီးတော့ဘာမှလျှက်စင့်မီးဆိုတာလည်းမရှိတဲ့အတွက်ကြောင့်မို့မှောင်မဲ။အဲ့လိုမှောင်မဲနေတဲ့အခါကလည်းကြတော့အခြားအရာဝတ္ထုများနဲ့ မိမိကိုတိုက်မိမှဆိုတဲ့အတွက်ကြောင့်မို့တိုင်ကိုကင်ပြီးတော့လှက်ပတ်ပြီးဈဉ္ညာလျှောက်တယ်တိုင်လေးကိုကင်ပြီးတော့မှတခါနဲ့ဈဉ္ညာအမှတ်ကလေးနဲ့လျှောက်နေတယ်သွားတယ်သွားတယ်သို့မဟုတ်ညာလန်းနေပယ်လန်းနေယောဂီများစိစိဆတ်ဆတ်ရှုမှတ်တယ်လို့ကြွားတယ်လန်းနေချတယ်စသည်ပေါ့သွားနေတဲ့အမူအရာလေးကိုရှုနေတာပဲအဲ့ဒီမှာတိုင်လေးကင်ပြီးဈဉ္ညာလျှောက်ပြီးရှု ဒါပေမဲ့လို့လည်းပဲရှောက်နေမကြတဲ့အခါကာလကြတော့ဒီသောနာထေရီမာကြီးမှာခြေထောက်တွေလည်းတောက်ခါတွေလည်းညောင်းအဲလိုခါတွေလည်းညောင်းခြေထောက်တွေလည်းတောက်တင်းလာတဲ့အခါကျတော့ပင်ပန်းတယ်ဒါပေမဲ့လို့သူ့ဟာကိုအားပေးတယ်ဩငါအသက်ရွယ်ကြီးရင်မှသာသနာတော်ဝင်ရောက်လာရတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ငါပရိယတ်တိလည်းပဲဝန်မဆောင်နိုင်ဘူး အဲ့တော့ဒီပฏิပတ်တိဆိုတဲ့ဝိပဿနာဒုရအလုတ်ကိုပဲငါလုံနိုင်တယ်ကန္ဓဒုရမလုံနိုင်ဘူးအဲ့တော့ပြင်အသက်အရွယ်လေးကြီးလာပြီဒီချိန်မှငါဒီလိုတရားမကြိုးစားရင် နောက်ကိုရမှာမဟုတ်တော့ဈဉ္ညံသွားခြင်းနဲ့ဒီခန္ဓာကိုယ်ကြီးလဲပြီးတော့ပုံရက်လဲပြီးသိခြင်းသိပါစေငါတရားရှုမှရင် သိတာကမှမြတ်သေးတယ်ဒီတိုင်းနေမယ်ဆိုရင်လေသိခြင်းကြရင်သိရမှာပဲအဲ့တော့ ဈဉ္ဉံလျှောက်ပြီးရှုမှတ်ရင်းနဲ့ပဲအသေးခံမယ်ဆိုပြီးတော့အဲ့ဒီမှာခါရီတောင်တင်းနေတာဒူးခွေးတွေညောင်းနေတာဘလောက်ပဲညောင်းညောင်းညောင်းကျင်တဲ့လောက်ညောင်းငါစူးစမ်းပြီးတော့ရှုမယ်ဆိုပြီးတော့အိတ်မပျော်မချင်းဈဉ္ဉံလျှောက်ပြီးရှုမှတ်တယ်ဘာလို့ပြီးရှုမှတ်နေလဲဒါကြောင့်မို့ဈဉ္ဉံသွားလို့တရားမှတ်မယ်ခန္ဓာကိုယ်ကြီးပစ္စည်းစေကွယ်ရှူရင်တေကမြတ်လာပါတယ်ဇွဲလျှော်ကလုံးဝမမြတ်တယ် ဒီမှာဆောင်းပုံပေးကဈဉ္ဉံရှောက်ပြီးတော့ရှုမှတ်ရင်းနဲ့ပင်ပန်းတယ်ခြေထောက်တွေကို မသေးခြင်းလောက်ဖြစ်နေပြီနေပါစေဖြစ်စမ်းမိမြတ်စွာဘုရားသာသနာတော်နဲ့တွေ့မှမိမိမှလည်းလူဘဝကိုရနေမှတတ္တတရားနဲ့လည်းပြည့်စုံမှသာလျင်မိမိဒီတရားတွေအထုတ်နိုင်ခွင့်ရှိတယ်ဒီတော့ဘုရားရှင်ရဲ့သာသနာတော်နဲ့လည်းတွေ့နေပြီလူဘဝကိုလည်းရနေပြီဆရာကောင်းတမကောင်းကိုလည်းအမိကိုရနေပြီ ဒီအချိန်မှာတရားရှုမှရင်းနဲ့ဘုံနဲ့လဲပြီးတော့သိချင်းသိပလိစီအလကားနေရင်လေငါသိမှာပဲသိချင်းကြသိမှာပဲအဲ့ဒီတော့တရားမှန်ရင်သိတာကမှမြတ်သိတယ်ဆိုပြီးတော့ဇွဲလုံးလားတန်တန်နဲ့အဲ့ဒီသောနာထေတီမာကြီးဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ်အဲ့လိုဈဉ္ညာလျှောက်ပြီးရှုမှတ်တော့ဝရိယထက်ထက်တန်တန်နဲ့ရှုမှတ်နေတဲ့အခါကျတော့မှဘုရားရှင်ကိုရောမြတ်ကြီးက အဲ့ဒီသောဏထေရီမာကြီးကြိုးစားပြီးတော့ရှုမှတ်နေတာကိုအတိမှတ်ပြုပြီးအားပေးတဲ့အနေအားဖြင့်ယောဇာဝတ္တတတံဇီဝေအပတံဓမ္မမုဒ္ဓမံဧကံဇီဝိတံတေယောပတတောဓမ္မမုဒ္ဓမံမြတ်စွာဘုရားကခြေသမီးသောနာအသက်တရားကျော်နေရှိရှိနေရစေကမှုဟောလို့လောကုတ္တရာတရားကိုပါအားလျော်တဲ့အကျင့်တရားတွေကိုကျင့်ကြံပွားများအားထုတ်မှုမပြုရလို့ရှိရင် ဘလောက်ပဲအသက်ရှိရှိနေရပေမဲ့လူဘဝမှာလူဖြစ်ရကြိုးမနှက်ဘူးချစ်သမီးတနေ့တရက်တမနဲ့ပဲနေရစေကားမူဝိပဿနာကွင်မှာဝင်ပြီးတော့ဒီလောကုတ္တရာတရားကိုပါအားလျော်တဲ့တတိပဒံအကျင့်မြတ်တရားတွေကျင့်ကြံပွားများအားထုတ်နေလို့ရှိရင်နဲ့တနေ့တရက်တမနဲ့ပင်နေရစေကားမူလူဘဝမှာလူဖြစ်ရကြိုးနဲ့တဲ့ချစ်သမီးလို့ဘုရားရှင်ကိုရောမြတ်ကြီးကဘိုး ဒီသောနာထေတီမကြီးဈဉ္ညာရှောင်ပြီးရှုမှတ်နေတဲ့အချိန်မှာဈဉ္ညာဥကနေပြီးတော့ရောင်ကြီးတော်များလွတ်ပြီးတော့အားပေးပြီးတော့ဒီတရားဒေသနာတော်လေးဟောလိုက်တဲ့အခါမှာအဲ့ဒီမှာမြတ်စွာဘုရားဟောတဲ့ဒေသနာတော်လေးကိုနာကြားရစိတ်အားတွေတက်ပြီးတော့တခါတည်းတတိကပ်ပြီးရှုမှတ်ပွားများအားထုတ်လိုက်တာအဲ့ဒီဈဉ္ညာဥမှာပဲဝိပဿနာဉာဏ်နဲ့မဉာဏ်နဲ့အစဉ်စဉ်တက်ပြီးကိလေသာအသောကုန်ခန့်ပြီးယဟန္တာထေတီမကြီးဖြစ်သွားတယ်။ဘာဖြစ်သွားတာလဲ။ ထိုင်ရင်လားဈဉ္ညာလျှောက်ရင်လားဈဉ္ညာလျှောက်ရင်ဗျာမြတ်စွာဘုရားအားပေးလိုက်တယ်ဆိုရင်မအားတွေတက်ပြီးကြိုးစားလိုက်တာအဲ့ဒီမှာကိလေသာအာသောကုန်ခံပြီးယန္တာဖြစ်သွားတာကဲဒါလေးဆိုကြည့်လိုက်ရအောင်ဈဉ္ကြံသွားလို့တရားမှတ်မယ်ခန္ဓာကိုယ်ကြီးပျက်စီးစေကွယ်ရှူရင်တေကမြန်လာပါတယ် ဆွဲလျှော်ကလုံးဝမမြတ်တေရှင်ကြံသွားလို့တရားမှတ်မေခန္ဓာကိုယ်ကြီးပျက်စီးစေကွယ်ရှူရင်သေးကမြန်လာပါတဲ့ ဆွေလျှော်ကလုံးဝမမြတ်တယ်ဒီတော့မိမိခန္ဓာကြီးရလာပြီဆိုရင်တော့ဖြင့်ဘသူမှယောဂဝေဒနာနဲ့မကင်းဘူးကင်းရလားဗျာခန္ဓာရတဲ့ပုဂ္ဂိုလ်တိုင်းခန္ဓာဒုက္ခခန္ဓာဆင်းရဲရှိတာပဲအဲတော့ဒီဆင်းရဲတွေကိုသာမိမိကခန္ဓာကိုယ်ကိုညာပြီးတော့ ခန္ဓာကိုယ်ကြီးလည်းညာနေမယ်စိတ်ကိုယ်လည်းအလိုလိုက်နေမယ်ဆိုရင်ဒီနေရာကမလွတ်နိုင်တော့နောက်တဲ့ဘဝတွေခန္ဓာတွေထက်ခါထက်ခါရရနေတိုင်းရနေတိုင်းအိုဆင်းရဲနာဆင်းရဲသိဆင်းရဲဒီဆင်းရဲကမလွတ်နိုင်အဲ့တော့ဒီနေရာတွင်ဘုံနဲ့လှည့်ပြီးသိခြင်းသိပလိစီသာသနာတော်နဲ့တွေ့ကြုံရကြိုးနှောက်အောင်လူဘဝလူဖြစ်ရကြိုးနှောက်ဆရာသမားကောင်းနဲ့တွေ့ရတဲ့အချိန်လေးမှာငါကြိုးစားမယ်ဆိုပြီးတော့ကိုယ်ခန္ဓာကိုယ်လည်းမညာနဲ့ ကိုယ်စိတ်ကိုလည်းသိပ်ပြီးအလိုမလိုက်ဖဲနဲ့ဇွဲကောင်းကောင်းနဲ့ကြိုးစားမယ်ဆိုရင်ဘုန်းကြီးတို့သောနာထေရီမာကြီးကဲ့သို့တရားအသိဉာဏ်ဓုတွေမရနိုင်ပေဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဈဉ္ဉဏ်လျှောက်တဲ့အခါမှာတမန်ငါရှံငါလေးမလျှောက်နဲ့သေးသေးချာချာဝရိယဆိုင်ပြီးတတိလေးကပ်ပြီးလျှောက်ဖို့မလိုဘူးလားဗျာဒါကြောင့်ဈဉ္ဉဏ်လျှောက်တဲ့အခါမှာညာခြေလန်းတဲ့အခါမှာလည်းပဲညာခြေလန်းတာလေးတရွေ့ချင်းတရွေ့ချင်းရှေ့ကိုရွတ်ရွတ်ပြီးသွားနေတဲ့အမူအရာလေးသိချာသိပါစေ ဘယ်လမ်းနေဆိုရင်လည်းပဲတရွေ့ချင်းတရွေ့ချင်းရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောလေးပေါ့အဲ့ဒီမှာသွားနေတဲ့အခါမှာတည်တည်ချာချာမြင်အောင်ကြည့်ပဂရိမျက်စိနဲ့ကြည့်ရမှလားဉာဏ်မျက်စိနဲ့ကြည့်ရမှလားဉာဏ်မျက်စိနဲ့တေချာမြင်အောင်ကြည့်တေချာကြည့်နေလို့ရှိရင်သွားတဲ့အခါမျိုးမှာရှေ့ကိုတရွေချင်းတရွေချင်းတရွေချင်းတရွေချင်းရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောမတွေ့ရဘူးလားရွေ့ရွေ့နေတဲ့သဘောဟာဝါယောဒံဘာယောဒလဲ ဝါယောဓာဝါယောဓာဟာယုတ်တရားလားနံတရားလားသိနေတာလေးကဘာတရားလဲကဲဒီလိုဆိုရင်သွားနေတဲ့အချိန်လေးရှုနေတဲ့အခါမှာဘာနဲ့ဘာကိုတွေ့နေရတယ်အဲ့ဒီမှာငါဆိုတာများ တွေ့သေးရဲ့လားငါခြေတော်ကြီးဆိုတာများ တွေ့သေးရဲ့လားမတွေ့ဘူးရွေ့နေတဲ့သဘောလေးတရွေ့ပြီးတရွေ့ရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောလေးတောင့်တင်းသွားတဲ့သဘောလေးတောင့်တင်းသွားတာလဲဝါယောဓာပဲတောင့်တင်းသွားတာလဲဘာဓာလဲ အဲ့ဒီဝါယောဓာတ်လေးဟာယုတ်ကျွင်းနဲ့သိနေတာလေးကဘာလဲအေးနန္တရားသေးသေးချာချာမြင်အောင်ကြည့်ရင်ဘုန်းကြီးတို့ယောဂီများဉာဏ်မပေါ်နိုင်ဘူးလားဗျာကဲဆိုကြည့်လိုက်သွားတာသွားမှန်သိသေးသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ တောင်းနေရာလေးတွေ့ရ၏တင်းနေရာလေးတွေ့ရ၏ဧဒဝါယောဒတတိသွာဒသွာမှန်တိ သေးသေးချာချာမြင်အောင်ကြည်သေးသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ ဧဒါဝါယောဒတတိဒါဘုန်းကြီးတို့ယောဂီများကိုဘုန်းကြီးတရားကိုကင်ပြီးပြနေတာဆုပ်ပြီးပြနေတာတေချာမြင်အောင်ကြည့်ဒါဘုန်းကြီးနီးပေးနေတာပဲဈဉ္ညံသွားတဲ့အခါမှာတမန်ငါရှံငါမသွားနဲ့ညာချီလှမ်းလိုက်တယ်ဆိုရင်လည်းတေချာသွားဒီမှာညာချီလေးဟာရှေ့ကိုတုံနေတာလားရွေ့ရွေ့သွားတာလား ရှေ့ကိုတရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေရွေ့နေတဲ့သဘောဟာဝါရောပဲဘာတတ်ပါလိမ့်မလဲအဲ့ဒီမှာရွေ့ရွေ့ရွေ့ရွေ့သွားပြီးဆုံးသွားတဲ့အခါမှာတင့်သွားတဲ့သဘောတောင့်သွားတဲ့သဘောမထင်ရှားဘူးလားအဲ့ဒါလေးပဲဘာတတ်လဲဝါယောဓာတ်ပဲအဲ့ဒီဝါယောဓာတ်ကယုတ်ရှုပြီးသိနေတာလေးကဘာလဲနာအဲ့ဒီမှာတေချာဒီမှာညာလန်းတယ်လို့ရှုမှတ်နေတဲ့အခက်ကလေးမှာဘာနဲ့ဘာကိုတွေ့နေတယ်ယုံနဲ့နံကိုတွေ့နေတာတကယ်တဘာဝလက္ခဏာလေး တဘာဝလက္ခဏာလေးကိုတွေ့နေတာကိုရွေ့ရွေ့သွားတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောတချို့ကပြောကြတယ်မဟာစီတရားဒါသဘောလည်းမပါပါဘူးကွာဖောင်းတဲ့ပိန်တွေပဲရှုနေရတာပါအဲ့ဒါသိလို့ပြောတာလားမသိလို့ပြောတာလားအဲ့ဒီဖောင်းတာပိန်တာဝါယောဓာတ်ပဲဗတ်ဓာတ်လည်းသူသေးချာညံနဲ့မသိလို့ဒီမှာဖောင်းလေဆိုတာတပြည့်ချင်းတွန်းကန်နေတဲ့သဘောလှုပ်ရှားနေတဲ့သဘောရွေ့ရှားနေတဲ့သဘော ထောက်ကံတောင်တင်းလျော့ခြင်းတမည်ရင်းရိုင်လှုပ်ရှား၍သွားတတ်သည်သူလိုရာဘက်တွန်းလျက်ဆောင်သည်ဝါယောဓာတ်တိမှတ်မြတ်ယောဂီတွန်းကန်တဲ့သဘောတောင့်တင်းတဲ့သဘောလှုပ်ရှားတဲ့သဘောရွေ့ရှားတဲ့သဘောထောက်ကန်တဲ့သဘောဟူသမျှပါတတ်တယ်ပါလေဝါယောဓာတ်တွေပဲဒါကြောင့်မို့ဒီမှာတရွေချင်းတရွေချင်းတွန်းကန်တောင့်တင်းလာတာလဲဝါယောဓာတ်ဖောင်းတယ်လို့ရှုတာတရွေချင်းတရွေချင်းရွေ့သွားရော့သွားလို့ပိန်သွားတဲ့အခါပိန်တယ်လို့ရှုတာလဲဘာတတ်ပါလိမ့်မယ် ဝါယောဓာတ်ပဲဒါသူသိချကိုဓာတ်ကိုမမြင်သေးတဲ့အတွက်ကြောင့်ဟာမဟာစီတရားကွာဘာမှဓာတ်သဘောတွေလည်းမပါပါဘူးဖောင်းတာပိန်တာပဲရှုရတာပါပြောတယ်အဲ့ဒီဟာကိုကဓာတ်ပဲဝါယောဓာတ်ကိုရှုနေတာဗာဓာတ်ကိုရှုနေတာ ਨੇ အခုဈဉ္ဉံလျှောက်ရင်းနဲ့တေချာကြည့်ပြီအခုဝါယောဓာတ် တွေမတွေ့ရဘူးလားအဲ့ဒီမှာသွားနေတဲ့အခါလှမ်းတိုင်းလှမ်းတိုင်းဝါယောဓာတ်လေးကိုတွေ့နေတာကြည်နောက်တကပထဝီဓာတ်တေဇောဓာတ်အာဘောဓာတ်ဒါလေးတွေ့ပုံလေးတွေကိုလည်းဘုန်းကြီးဆက်ပြီးပြောသွားအောင်မယ် အဲ့တော့ကိုကညာလန်းတဲ့အခါဘယ်လန်းတဲ့အခါဒီလိုရှုတာသွားတယ်ဟောကြွတဲ့အခါလေးမှာတပိုင်းပိုင်းပြီးတော့ရှုကြည့်ကြအောင်စို့ကြွတာကြွမှန်းသိသေးသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ဧဒဝါယောတတတိ ရွေ့နေတာလေးတွေ့ရရင်ဘာဓာတ်ကိုတွေ့တယ်ကဲနောက်တစ်ချက်ကြွားတာကြွားမှန်းသည်တေသေးချာချာမြင်အောင်ကြည့်ပေါ်နေတာလေးတွေ့ရ၏အေဒါတေဇောဒတ္တိ ုန်းကြီးတို့တေဇောဓာတ်ဆိုတာပူတာအေးတာနှွေးတာမိဓာတ်မိဆိုတာပေါ့သလားလေးသလားပေါ့လို့ပေါ့လေတိုက်ရင်တခါနဲ့အရှိကလေတိုက်ရင်အနောက်ထီအောင်ပါသွားအနောက်ကလေတိုက်ရင်အရှိထီအောင်ပါသွားတာမိရဲ့သဘောဟာပေါ့လို့လေတဲ့ပါသွားအဲ့ဒါခုပေါ့တာထင်ရှားရင်တေဇောဓာတ်ရဲ့သဘောပေါ့တာထင်ရှားရင်ဗာဒရဲ့သဘောလေအခုတေချာလေးယောဂီပုဂ္ဂိုလ်ကမတ္တကလေးဇုံရ ရပ်ပြီးတော့ဖနောင်လေးကြွတာလေးကိုတေချာကြည်စမ်းပဂရိမျက်စိနဲ့ကြည်ခိုင်းတာလားညာမျက်စိနဲ့လားညာမျက်စိနဲ့ဒီမှာကြွလာတာလေးကိုတေချာလေးတတိထားပြီးတတိဆိုင်တာဘယ်မှစိတ်မရောက်စီနဲ့အဲ့ဒီပုံမှာတတိလေးကတ်ထားရင်တရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေအပေါ်ကိုပါကြွကြွပြီးတော့မပါပေဘူးလားအဲ့လိုပါလာတဲ့အခါမှာတခါတရံအဲ့လိုရွေ့ရွေ့ရွေ့ရွေ့ပါလာတာထင်ရှားသလို တခါတရံကြတော့ပေါ်ပြီးတော့ပါလာတဲ့သဘောမထင်ရှားဘူးလားရွေ့ပြီးတော့ပေါ်လာရွေ့လာတဲ့သဘောလေးထင်ရှားရင်ဝါယောဓာတ်ထင်ရှားတယ်ပေါ်ပြီးတော့ပါလာတဲ့သဘောထင်ရှားရင်တေဇောဓာတ်ထင်ရှားတယ်ဒါကြောင့်မို့ရွေ့နေတာလေးတွေ့ရရင်ဝါယောဓာတ်တတ္တိတကယ်လို့ပေါ်နေတဲ့သဘောလေးထင်ရှားရင်တေဇောဓာတ်ကိုသိတယ်ဘာဓာတ်ကိုသိတာလဲဟောအဲ့ဒီမှာကြွတဲ့အခါမှာဘုန်းကြီးတို့တတိထားကြည့်တဲ့အခါ အဲ့ဒီပဏောင်လေးကြွလာတဲ့အခါနောက်ပိုင်းကပော့ပြီးပန်လာပြီမယ်ရှေ့ပိုင်းကဟိုကထောက်ထားတဲ့ခြေထောက်ဘက်ကရှေ့ခြေထောက်ဘက်ကတောင့်တင်းနေတာရောမထင်ရှားဘူးလားတေချာကြည့်နော်တေချာကြည့်နော်ဘုန်းကြီးယောဂီတို့ကိုကင်ပြီးတော့တရားပြပေးနေတာဟောနေမယ်ဆိုတာကိုဆုတ်ပြနေတာအဲ့ဒါကိုဟာကိုတေတေချာချာဂရုစိုက်ကြည့်ရင်အဲ့ဒီသဘောတရားသဘောတွေတေတေချာချာတွေ့လိမ့်မယ်နောက်တခါလှမ်းလိုက်ကြစို့လှမ်းတာလှမ်းမှန်သည် သေးသေးချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏ဧဒဝါယောဒတတိဧဒဝါယောဒတတိ လှမ်းတဲ့အခါမှာကြတော့ဘုန်းကြီးတို့ယောဂီများဝါယောဓာတ်ကပူတင်ရှားဗဒ္ဒပူတင်ရှားလေဝါယောဓာတ်တရွေချင်းတရွေချင်းစီမှာတခြားလေးကိူးဆိုင်ပြီးတော့ဒီမှာခြေပွားလေးကျွတ်ပြီးတော့ဆုံးသွားပြီဆိုရင်ခြေပြားလေးကျန်နေတယ်အဲ့ဒီခြေပြားလေးလွတ်ပြီးရှေ့ကိုတရွေချင်းတရွေချင်းရွေ့ရွေ့ပြီးတော့လှမ်းသွားတာကြည့်လှမ်းမှုလေးလေးဆုံးသွားရောယော့သွားသလားတောင့်တင်းသွားသလားဟေးဒါကြောင့်မို့ရွေ့နေတဲ့သဘောတင်ရှားတယ် တောင်းတဲ့သဘောတင်းတဲ့သဘောထင်ရှားရင်အဲ့ဒါဘာတတ်ပါလိမ့်မလဲဝါယောဓာတ်အဲ့ဒီဝါယောဓာတ်ကယုတ်တရားဒီလိုတင်းတောင်းသွားတဲ့သဘောရွေ့သွားတဲ့သဘောလေးကိုရှုပြီးသိနေတဲ့စိတ်ကလေးကဘာတရားနတ်တရားအဲ့တော့လှမ်းတဲ့ခါမှလည်းဘာနဲ့ဘာသာတွေ့ရတယ်ခြေထောက်ဆိုတဲ့တရားကြီးထင်သေးရဲ့လားမထင်တော့ဘူးတော့တရွေ့ပြီးတရွေ့ရွေ့ရွေ့တောင်းတင်းနေတဲ့သဘောပဲဒါပဲတွေ့နေရတယ်ဟောအဲ့ဒီကဆုံးတဲ့အခါကျတော့ခြေထောက်ကိုဘာလုပ်မလဲချမယ် ချလိုက်မယ်အဲ့လိုလှမ်းတဲ့အချိန်မှလည်းကြည့်နော်ညာခြေဘက်ကလှမ်းနေတဲ့အခါမှာရွေ့ရွေ့ရွေ့ရွေ့ပြီးတောင့်တင်းသွားတာထင်ရှားသလိုဟိုးဘယ်ခြေဘက်ကထောက်ထားရတဲ့အတွက်တောင့်တင်းနေတာရောမထင်ရှားဘူးလားတေချာကြည့်တေချာကြည့်တေချာမြင်အောင်ကြည့်ဈဉ္ညာရှုတဲ့အခါမှာတေချာကြည့်တေချာတရားတွေတွေ့နေလိမ့်မယ်အဲ့ဒီကြတော့မှအော်ခြေပေါ်ကချလိုက်ပြီဈဉ္ညာကြွားမှုပြီးပြီလှမ်းမှုပြီးပြီအဲ့ဒီမှာလှမ်းမှုပြီးတဲ့အခါချတဲ့အခါယောဂီများကတချို့ပုဂ္ဂိုလ်ကခြေလမ်းကျဲတော့ ဖနှောင်းကစချတာရှိတယ်တချို့ကခြေပြားကစချတာရှိတယ်အဲ့လိုချလိုက်တဲ့အခါမှာရှေ့ကခြေထောက်လဲချနောက်ခြေထောက်ကအကြွအဲ့လိုဖြစ်တတ်တယ်အဲ့ဒါခြေလန်းကျဲနေလို့ခြေလန်းဟာမကျဲဘဲနဲ့တဖွာစာလေးပဲရှောက်ရတယ်ဘယ်လောက်ရှောက်ရလဲတဖွာတာတာလေးပဲတဖွာတာတာလေးရှောက်အဲ့လိုတပွားတာတာလေးဆိုရင်ဟိုကခြေထောက်လေးချချလိုက်ရင်ဒီဘက်ကခြေထောက်ကမကြွသေးဘူး သူကသူကြွတာရဲ့လှမ်းတာရဲ့ချတာရဲ့အံကြလေးဖြစ်လိမ့်မယ်အဲ့ဒီမှာချလိုက်တဲ့အခါကျတော့ခြေပွားလေးကြံ့လာတဲ့အခါမှာဖနှောက်နဲ့လည်းမချနဲ့ခြေပြားနဲ့လည်းမချနဲ့တပြင်းလုံးနဲ့ချဘယ်လိုချရမလဲအေးခြေပွားတပြင်းလုံးချအဲ့ဒီမှာချလိုက်တဲ့အခါမှာတရွေ့ပြီးတရွေ့တရွေ့ပြီးတရွေ့တရွေ့ပြီးတရွေ့ရွေ့ရွေ့သွားတဲ့သဘောမတွေ့ရဘူးလားအဲ့ဒီရွေ့ရွေ့ရွေ့ရွေ့ကြနေတာဟာဝါရောအဲ့ဒီမှာ တကိုယ်လုံးရဲ့ဝိတ်ဟာရှေ့ကို ကိုင်းညွတ်လာပြီဖြစ်တဲ့အတွက်ပေါ့လာထင်ရှားမလားလေးသွားတာထင်ရှားမလားလေးသွားတာထင်ရှားရင် အာဘောဓာဘာတတ်ပါလိမ့်မလဲရေယိုစည်းတာဖွဲ့စည်းတာဟာ အာဘောဓာယိုစည်းဖွဲ့စည်းဆိုတာ ရေဓာတ်ရေဆိုတာပေါ့သလားလေးသလားပုံးတဲ့ကို ရေထက်ဆွဲကြည့်ဘယ်လိုနေလဲအေးလေးတဲ့သဘောထင်ရှားရင်အာဘောဓာထင်ရှားတာကဲဒါလေးဆိုကြည့်လိုက်ကြအောင်စို့ ခြားတာချမ်းမှန်သည်ဒေရေခြားခြားမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏ဧဒါဝါယောဒတတိခြားတာချမ်းမှန်သည် တေသေးချာချာမြင်အောင်ကြည်လေးနေတာလေးတွေ့ရ၏ဧဒါအာဘောဓတတိချလိုက်တဲ့အခါမှာရွေ့နေတဲ့သဘောထင်ရှားရင်ဝါယောဓာလေးနေတဲ့သဘောထင်ရှားရင်ဗဒ္ဒလေအာဘောဓာအဲ့ဒီမှာထင်ရှားသွားတယ် နောက်အဲ့လိုချလိုက်တဲ့ခါကျတော့ကြမ်းနဲ့ခြေပွားနဲ့ထိလိုက်တဲ့ခါကျတော့ဖိပြီးတော့မနှင်းဘူးလားဖိနင်းလိုက်တဲ့ခါကျတော့မာသဘောပျော့သဘောမထင်ရှားဘူးလားတခါတည်းမှမာနေတဲ့ပုံမှာနင်းရတယ်လို့တခါတည်းမှပျော့နေတဲ့ဘုန်းကြီးတို့ဒီမှာဆို့ပုံမှာနင်းရတယ်လို့ပဲအဲ့လိုတခါတည်းမှကိုကြည့်တော့ကြည့်ပါတော့ကျွံဝင်သွားသလောက်ထင်ရတယ်အေးအဲ့ဒီလိုဘုန်းကြီးတို့ယောဂီများမှာမာသဘောထင်ရှားရင်ပထဝီဓာတ် ပျော့သဘောထင်ရှားရင်လည်းပထဝီဓာတ်ပဲကြမ်းတမ်းတဲ့သဘောထင်ရှားရင်လည်းပထဝီနုညံ့တဲ့သဘောထင်ရှားရင်ရောဗတ္တလည်းပထဝီဓာတ်ပဲအဲ့တော့ကဲထိလိုက်တဲ့ခါလေးဆိုကြည့်ကြအောင်ဆိုထိတာထိမှန်သည်သေးသေးချာချာမြင်အောင်ကြည့်မာနေရာလေးတွေ့ရ၏ ပြောနေတာလေးတွေ့ရ၏ဧဒါပထဝီဓာတ္တတိကဲဒီတော့ယောဂီပုဂ္ဂိုလ်ဟာကြွားတယ်လှမ်းတယ်ခြားတယ်ထိတယ်လို့ရှုမှတ်လိုက်ရင်ဓာတ်၄ပါးအကုန်လုံးမထင်ရှားဘူးလားဝါယောဓာတ်လည်းထင်ရှားတယ်အာဘောဓာတ်လည်းထင်ရှားတယ်တေဇောဓာတ်လည်းထင်ရှားတယ်ပထဝီဓာတ်လည်းထင်ရှားတယ် ုန်းကြီးတို့ဓာတ်တွေကိုလိုက်ပြီးတော့ဒါကပထဝီဓာတ်ဒါကအာဘောဓာတ်ဒါကဝါယောဓာတ်ဒါကတေဇောဓာတ်လို့လိုက်ပြီးတော့အဲ့ဒီနာမည်တွေတက်ပြီးရှုစရာလိုသေးရလားကျွမ်းတယ်လို့ရှုလိုက်တာလေးနဲ့ပဲဘုန်းကြီးတို့ယောဂီများဝါယောဓာတ်ရဲ့သဘောတေဇောဓာတ်ရဲ့သဘောမထင်ရှားဘူးလားလှမ်းတယ်လို့ရှုလိုက်တာလေးနဲ့ဝါယောဓာတ်ရဲ့သဘောထင်ရှားတယ်ချတယ်လို့ရှုလိုက်တာလေးနဲ့ဝါယောဓာတ်အာဘောဓာတ်ရဲ့သဘောထင်ရှားတယ်ချထိတယ်လို့ရှုလိုက်တာလေးနဲ့ပထဝီဓာတ်ရဲ့သဘောတွေမတွေ့ရဘူးလားဗျာ ကဲအဲ့ဒီဓာတ်လေးတွေတွေ့နေတာဟာတရားလားမတရားလားတရားဆိုတာသဘောတရားဆိုတာဘာလဲသဘောဆိုတာဘာလဲတရားတွေ့ခြင်းရင်ဘာကိုတွေ့အောင်ရှုရမလဲသဘောတွေ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘာကိုတွေ့နေပြီလဲတရားတွေ့နေပြီဓာတ်သဘောတွေတွေ့နေပြီဓာတ်တရားတွေတွေ့နေပြီအဲ့ဒီမှာသေးသေးချာချာစူးစိုက်ပြီးတော့ရှုအဲ့လိုရှုတဲ့အခါကျတော့အဲ့ဒီသဘောတဘာဝလေးတွေတွေ့နေရင်က ဒီဘုန်းကြီးတို့ရွေသဘောလေးတွေဒီတဲ့တမာရီအားကောင်းလာတဲ့ဉာဏ်တွေထက်လာတဲ့အခါကျတော့တင်းသဘောလေးတွေတောင်းသဘောလေးတွေမာသဘောလေးတွေပျော့သဘောလေးတွေလေးသဘောလေးတွေအားလုံးဟာပေါ်လာပြီးရင်ဘာဖြစ်သွားတာမြဲတာတွေ့သလားမမြဲတာတွေ့သလားရွေးတာလေးကလည်းတရွေ့ဖြစ်ပြီးရင်တရွေ့ဘာဖြစ်သွားလဲပြက်သွားနောက်တရွေ့ပြီးလိုက်တရွေ့ပြက်လိုက်တရွေ့ဖြစ်လိုက်တရွေ့ပြက်လိုက်မြဲတာတွေ့သလားမမြဲတာတွေ့သလားမြဲ ပို့တာလေးကိုလေသေချာကြည့်တခါတည်းတပေါ်ပြီးမှတပေါ်တပေါ်ပြီးမှတပေါ်ပို့တာလေးရဲ့ဖြစ်ပျက်လေးတွေ့နေရတယ်တင်းသဘောလေးတွေသေချာကြည့်လိုက်ပဲတင်းလိုက်ပြက်လိုက်တင်းလိုက်ပြက်လိုက်တင်းလိုက်ပြက်လိုက်တောက်လိုက်ပြက်လိုက်နေမြဲတာတွေ့သလားမမြဲတာတွေ့သလားအေးမမြဲတဲ့တရားကိုတွေ့ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဖြစ်ပျက်ကိုမြင်တော့တာပဲစာသဘောပြောရင်အနေဆလက္ခဏာထင်ပြီဘာလက္ခဏာထင်သွားပြီလဲထိုင်ရင်လားဈဉ္ညာလျှောက်ရင်လားဈဉ္ညာလျှောက်ရင်နဲ့အနေဆမမြဲတဲ့သဘောကိုတွေ့တယ် အနေဆလက္ခဏာကောင်းကောင်းထင်ပြီဆိုရင်ယရအနေဆတန်ဒုက္ခဆင်းရဲတဲ့သဘောဒရယံဒုက္ခဒရနတ္တအစိုးမရတဲ့သဘောတွေကိုညာနဲ့ရှင်းရှင်းလင်းလင်းထက်ကထက်ကမတွေ့ရပြီဘူးလားအဲ့ဒီလိုအနေဆဒုက္ခအနတ္တသဘောတွေထင်လို့ညာနေအစဉ်စဉ်ရင့်ကျက်ပြည့်စုံသွားပြီဆိုရင်နောက်ဆုံးပြစ်မှုပြစ်မှုတွေပြတ်ဆဲသွားတဲ့အငိမ့်တနိဗ္ဗာန်ကိုဈဉ္ညာလျှောက်ရင်းနဲ့ပဲမတွေ့နိုင်မိဘူးလားဗျာအေးတောနာဆိုတဲ့ထေဒီမာကြီးတို့ကဲ့သို့ သုတ်အဲဘုန်းကြီးတို့သူပတ္တပရပိုက်ကြီးကဲ့သို့ဈဉ္ညာလျှောက်ရင်းနဲ့ကိလေသာအာသဝကုန်ခန်းယဟန္တာထိအောင်ပါရမီပြည့်စုံမယ်ဆိုရင်မဖြစ်နိုင်ပေဘူးလားကဲဒါကြောင့်ဘုန်းကြီးတို့ယောဂီများဈဉ္ညာအမှတ်တရားလေးတွေရှုတဲ့အခါမှာတမန်ငါရှံငါရှုရမှာလားစူးစူးဆိုက်ဆိုက်ရှုရမှာလားအေးသေးသေးချာချာစူးစူးဆိုင်ဆိုင်နဲ့ရိုးရိုးသေးသေးရှုမှတ်သွားရင်အဲ့ဒီဈဉ္ညာလျှောက်ရင်းနဲ့ပဲသောတာပန်တဂရကံအနာကံယဟန္တာထိအောင်မဖြစ်နိုင်ဘူးလား ဒါကြောင့်ပုဏ္ဏစာပရံဘိခဝေဘိက္ခုကိသံတောဝါကိသံမိတိပဇာနာတိထီတောဝါထီတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဣရိယာပဌာပိုင်းမှာထိုင်ကမ္မထာလေးတစ်ခုတည်းကိုမြတ်စွာဘုရားမဟောဘူးဈဉ္ညာကမ္မထာနဲ့ရှုမယ်ဆိုရင်လည်းပဲယခုလိုတရားတွေမတွေ့နိုင်ပေဘူးလား တရားသဘောတွေကိုရှင်းရှင်းလင်းလင်းလေးတွေ့သွားမယ်ဒါကြောင့်ဈဉ္ဉံကိုတည်တည်ချာချာလေးရှုဘုန်းကြီးကတော့လေကိုကိုယ်တိုင်အားထုတ်တုန်းကလည်းပဲဈဉ္ဉံနဲ့တရားတွေကိုကောင်းကောင်းကြီးသဘောကျခဲ့ဈဉ္ဉံအမှတ်တွေကိုကောင်းကောင်းကြီးတရားတွေတွေ့ခဲ့အဲ့လိုတွေ့ခဲ့တဲ့အတွက်ကြောင့်ဘုန်းကြီးကိုတွေ့တယ်လို့ပဲဘုန်းကြီးတို့ယောဂီများကိုလည်းပဲဈဉ္ဉံလျှောက်တဲ့အခါမှာတမန်ငါရှံငါမရှုမှတ်စေခြင်းမူတေချာလေးစူးစူးဆိုက်ဆိုက်ရှုတေချာစူးစူးဆိုက်ဆိုက်ရှုရင်အဲ့ဒီထူးခြားနေတဲ့သဘောတွေတွေ့နိုင်တယ် ဝိပဿနာဉာဏ်ဆိုတာတာမန်တိပဂတိအတိတဲ့ထူးခြားတဲ့အတိကိုဉာဏ်ခေါ်တယ်။တာမန်တိပဂတိတိလောက်ပဲသိတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကဝိပဿနာဉာဏ်ဟုတ်ပါမလား။တာမန်တိပဂတိတိတဲ့ကိုထူးခြားတဲ့တကယ့်သဘောလက္ခဏာလေးတွေကိုသိချာသိပြီဆိုမှဒါဝိပဿနာဉာဏ်ခေါ်တယ်။ဒါကြောင့်အဲ့ဒီဉာဏ်လေးတွေရင့်ကျက်ပြည့်စုံရင်တကယ့်ကိုအရိယာမညာပူညာဆက်ရောက်နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ပေဘူးလား။ဘေကဝေဟန်တော်များအိုချစ်သားတို့ ဘုနာစာပရံရှုမှတ်ပွားများအားထုတ်ဖို့နောက်တစ်မျိုးကဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ကေဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတော်သွားစေသွားခိုက်သွားစဉ်မူလီကိစ္ဆာမိတိသွားတိဟူ၏ပဇာနာတိတိဝါတိအောင်ရှုပါဣတိဤသို့ဘဂဝါတို့ဖုံတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဩစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ဆိုကြ